တရားပွဲစကြပါစို့တက္ကရဲ1356ခုနှစ်မိုးဥဒုတော်တလင်းလာပြည့်ကျော်တရက်နေ့ရန်ကုန်မြို့မဟာစီသာသနာရိပ်သာမှာပฏิပဒံဝိပဒနာတရားအလို့အားထုတ်ကြတဲ့ယောဂီသူတော်စင်တို့အားဘုန်းကြီးဟောကြားဖို့စီစဉ်စဉ်းစားထားတာက တန်ယုတ်တနိကေမာဝကတန်ယုတ်ဓမ္မစကပဝတ္တနာတုတ်တံနဲ့ဓမ္မစကြာတရားတော်ကြီးပါပဲဒီဓမ္မစကြာတရားတော်ကြီးကိုထေရဝါဒဗုဒ္ဓဘာသာမြန်မာနိုင်ငံသူနိုင်ငံသားတွေဟာဓမ္မစကြာတုတ်တံကို အာကုံနှုတ်တဲ့ရွတ်ဖတ်ပြီးတော့နေကြပါတယ်ဓမ္မစကြာဝအသင်းလို့ဆိုပြီးတော့တောင်တီထောင်ပြီးတော့ရွတ်ဖတ်နေကြတာဖြစ်တယ်မြတ်စွာဘုရားဘုရားဖြစ်ပြီးတဲ့နောက်ဥစွာပထမဟောကြားတဲ့တုတ်တရားဓမ္မစကြာတရားအလေးအမြတ်ထားကြပါတဲ့ဒီဓမ္မစကြာတရားတော်ကြီးကိုကျေးဇူးရှင်မာသီဆရာတော်ဘုရားကြီး ဒီရန်ကုန်မြို့မဟာစီသာသနာရေးသားကိုစတင်ပြီးတော့ကြောက်ရောက်လာပြီးတဲ့နောက်ကမ္မဋ္ဌာန်းဌာနတဲ့ဖွင့်ပွဲ1317ခုလို့ဆိုပါတယ်အဲကမ္မဋ္ဌာန်းဌာနတဲ့ဖွင့်ပွဲ တုန်းကလည်းပဲဒီဓမ္မစကြာတုတ်တရားတော်ကြီးကိုမဟာစီဆရာတော်ဘုရားကြီးဟောခဲ့တယ်။နောက်လည်းအချိန်ပေါင်းများစွာဟောခဲ့ပါတယ်။1324ခုနှစ်ကတော့ ဒီသာမဟောထားတဲ့တရားတွေကိုအဲအတန်ဖန်းယူစာမှုပြုလုပ်ပြီးတော့စာအုပ်ထုတ်ထားပါတယ်ဓမ္မစကြာတရားတော်ကြီးဆိုတဲ့စာအုပ်ရှိပါအဲဒီစာအုပ်ထဲမှာတော့အပြည့်စုံဖတ်ရှုလေ့လာနိုင်ပါတယ်အခုဘုန်းကြီးအလှည့်ကြတဲ့အခါအဲဒီဓမ္မစကြာသုတ်တန်တရားတော်ကြီးကိုဆုံးအောင်ဟောဖို့တော့စဉ်းစားတတ်တာပဲအရင်တကာဟောတာမဆုံးဘူး အစပဲပြန်ဟောရမှာပဲေယမေတုတံဧကံသမယံဘဂဝါဗာရာဏတိယံဝိဟရတိဣတိပတနေမိဂဒာယေတတရာကိုဘဂဝါပင်စဝကိယေဘိက္ခုအာမံတေတိဗန္ဒီကသဗာရှင်မကသဗာမေလုတ်ကြွေးဌာနံယာတုခံတိအာနံမိခောဖရတတိတော်သည် ဒေရန်သုတ်တံဓမ္မစက္ကဗုဒ္ဓနာမြည်ရတဲ့ဤသုတ်တော်ကိုဘဂဝတောမြတ်စွာဘုရားဤတမ္မုခမျက်မှောက်မြင်မောဌာနော၌အေဝံယခုပင်ရိုးဆိုလျောက်တင်တော်မူအတိုင်းသူတံကြားနာကြရပါသည်ဖရာဒါကတန်ခါယနာတဲ့မှတ်တမ်းအရှင်မကသဗ္ဗကိုရောမြတ်ကမေးတဲ့အတွေ့ဒီသမဇ္ဇာတို့ကိုဘယ်သူဟောခဲ့တယ်လဲဘယ်မှာဟောတယ် ဘယ်သူ့ကိုအကြောင်းပြုပြီးတော့ဟောတယ်လဲလို့မေးတာကိုအကြောင်းပြုပြီးတော့အရှင်အာနန္ဒာကလျှောက်ထားတဲ့စကားပါပဲဧကလဝဘောတမယံအခါ၌ဘဂဝါမြတ်စွာဘုရားသည်ဗာရာဏတိယံဗာရာဏတိမြို့အနီး၌ဣတိပတနေဘုရားပစ္စေကဗုဒ္ဓရိယာသူတော်စွာတို့ကောင်းကင်မတဲ့ရှင်ရာ ကောင်းကင်သို့တက်ကြွရာဖြစ်သောကြောင့်ဣတိပတနာအမိယသော မိဂရာယေသာတို့အားဘေးမဲ့ဘေးအားဖြစ်သောမိဘေးမဲ့ဘေးအားဖြစ်သောကြောင့်မိဂဒါယအမိရသောမိဂဒါဝံတော်၌ဝိရာတိတရင်သုံးမွေလျောနေတော်မူပါ၏တတရာခောထိုသူမြတ်စွာဘုရားရှင်ဗာရာဏသီပြည်အနေဣတိပတနာအမိရတဲ့မိဂဒါယံတော်တွင်ပရင်သုံးမွေလျောနေတော်မူရာထိုအခါ၌ တကာဝါမြတ်စွာဘုရားသည်ပင်စဝကိ၅ပါးအစုရှိသောကြောင့်ပင်စဝကိအမည်ရသောဘေခုကုဏညာဝပ္ပဗတ္တယမနောင်အတတိယဟန်တို့ကိုအမန္တတိတွေမေဘခွေအန္တပပစ္စည်းတေနာစဖြာတဲ့ဤဓမ္မစကဗုဒ္ဓနာသုတ်တံတရားကိုဟောကြားသိစေတော်မူပါသတည်း ဓမ္မစကြာတုတ်တန်ကြီးကိုဟောကြားခြင်းအကြောင်းဏိဒံအဲ့ဒီဏိဒံက၃မျိုးရှိတယ်ဒူရေဏိဒံဝေသော အကြောင်းဝေသောအကြောင်းဏိဒံနဲ့ဝေသောအကြောင်းဏိဒံဆိုတာကတော့ဒီပင်ကရမြတ်စွာဘုရားရှင်ကိုရောမြတ်ရဲ့ခြေရင်မှာဘုရားအလောင်းတော်သူမေတ္တာရှင်ရဲ့တေဝဆင်းပြီးတော့ဗျာဒိပန်ခံတဲ့ အချိန်ကနေ့ရက်ကစပြီးတော့လေးလင်ချေကဘာတဲ့ကာလပါလုံးပါရမီတွေဖြစ်ကျင်လို့အဲတို့တေတကေတုနတ်သားဖြစ်တဲ့ဘဝအထိဖြစ်ရအကြောင်းတွေကိုတော့ဒါဒူတွေနိဒာဝေသော အကြောင်းနိဒံပေါ့ဒီဓမ္မစကြာတရားဟောဖို့ရတဲ့ဘုရားဖြစ်အောင်ကျင့်ကြရတာလေးပင်ချေကဘာတဲ့ဆိုတဲ့အကြောင်းရတွေပါပဲ။ အဝိဒူရေဏိဒံနဲ့မနီးမဝေသော အကြောင်းပြဏိဒံအဲ့ဒါကတော့ဖြင့်ပါရမီပြည့်စုံတဲ့အတွက်နောက်ဆုံးဘဝမှာကပိလပြည့်ရှင်ဘယံသုတ္တဒနာမင်းကြီးရဲ့မိဖုရားမဟာမာယာဒေဝီရဲ့ဝမ်းမှာမာတက္ကရ60နဲ့ခုနှစ်ခုနေဝါဆိုလပြည့်ည ပฏิတန်တေတိနေတော်မူရာအခါမှစပြီးတော့ဘောဓိမန္တိုင်မှာဖျားဖြစ်တော်မူသည်ထိအကြောင်းရတွေကိုတော့အဝိဒူရေနိဒာမနိမဝေသော အကြောင်းအဲ့လိုဆိုရဲတန်တိကေနိဒာနဲ့တန်တိကေနိဒာဆိုတာကတော့ဖြင့်အခုရွတ်ဆိုလိုက်တဲ့အခါရဘာမြတ်စွာဘုရားသည် ပါရဏတိပိနိဣတိပတနာအမိရတဲ့မိဂတယုံတော်မှာတတင်းသုံးမွေလျော်နေတော်မူစဉ်ကပင်စဝကိယဟန်တို့အားဒီဓမ္မစကြာတရားကိုဟောတော်မူတယ်လို့ဆိုတာကတန်တိကေနိဒံလို့နိဒံ၃မျိုးရှိပါအဲ့၃မျိုးရှိတဲ့အနက်ကဒုရေနိဒံဆိုတာကတော့ဖြင့်ပါရမီဖြစ်ခြင်းပုံတွေဟောနေမယ်ဆိုရင်ဖြင့်တော်တော်နဲ့ပြီးမှာမဟုတ်ပါဘူး အနည်းငယ်ပြောရရင်တော့အနန္တကုဏသံပန်နောအရဟံအစာအနန္တသင်္ချေတွေ့ရမယားများလားတောင်းပြောင်းဂုံတော်ကောင်းအနန္တတို့နှင့်ရောဝဥတ်တုံပြည့်စုံတော်မူသောဂေါရမောဂေါရမနွယ်ပွားငါတို့မြတ်စွာဘုရားသည်ဒီမင်္ဂလာပါရမူလေးသာရမန္တကဗာမ၌ပညာထင်ရှားရာလေးပါတွင် တပါဝင်သည့် ဒီပင်ကရာထုချတဲ့နဲ့ခြေတော်ရင်၌နိယတာမာလံယတုသူမေတာဖြစ်ခြင်းခါကပဒါပူမူလွန်ချင်းညို၍ကိုကိုဝဆင်းတရားခင်လျက်ရှင်မင်းမြတ်စွာဒီပင်ကရာကကဘာဗတ္တနောင်ကာလ၌ဗုဒ္ဓတဆူဖြစ်လိမ့်ဟူ၍ခွန်ကျူချုံမြနှုတ်တော်ဟာသည်ဖြင့်နိယတာခေါ်ပွဲတစိအောင်မန်းတော်ကိုပိလန္တေတဝါနံ ရတော့လောင်းလျာသူမိတ္တာနဲ့နဖျာအတုတရာပြုလျက်ကြည်ပြုနှစ်သက်ဥထရပန်းရှင်တော်မူပြီပဲကပ္ပတတသာသာရိကာနိကဘာတွယ်ကင်းကတသိန်းအလွန်ရှိကုန်သော စတ္တာရီသင်္ချေအာနိလေးအသင်္ချေရောထွေပေါင်းစကဘာကတုကာလပါလောသမတိန်သာပါရမီယောဒါနစာသာများလာ ပေါ်ရဲ့30အင်ကြီးပါရမီတော်တို့ကိုပုရိတဝါနာ ပုရိတဝါနာဖြစ်ကျင်တော်မူပြီး၍အယုတ်အလဲအမြအားဖြင့်ဘုရားဖြစ်ရာဤတန်ကြုတ်ကိုအာထုတ်ဖြစ်ကျင်တော်မူပြီး၍အဲ့ဒီထိဟာအဲဒူရေနိဒန်းပါပဲဒူရေနိဒန်းကိုတို့ကလေးလူကြီးမကြံအကုန်မှတ်မိရအောင်မာဇိတာနာယတာတရားအထုတ်ပြီးပြန်သွားတဲ့အခါမိတ်ဆွေသင်္ဃာတွေကိုပဲဖြစ်ဖြစ်ဒူသားနောင်မဲမိတွေကိုပဲဖြစ်ဖြစ် ဘာသာရေးမရင်ကျက်သေးတဲ့ပုဂ္ဂိုလ်တွေကိုပဲဖြစ်ဖြစ်ကိုကျင့်လာတဲ့တရားကိုနာကြားခဲ့တဲ့တရားနဲ့ပတ်သက်ပြီးဗုဒ္ဓဘာသာအကြောင်းဗုဒ္ဓဝင်အကြောင်းလေးပါလေးပြန်ပြောပြတတ်အောင်အဲဒါလေးလဲမှတ်သွားကြပေါ့ဆိုမဲ့ဒီပင်ကရပါဒမူလာဒီပင်ကရပါဒမူလာကိုကိုဝတ်တော် တထာပမာကိုကိုဝေါ်တွာတထာပမာဓာရိတ်တော်ကံရှင်မြောင်သေးချာဓာရိတ်တော်ကံရှင်မြောင်သေးချာတရားမွေယတိသူမေတာတရားမွေယတိသူမေတာ ဒီပင်ကရာပါရမူလာကိုကိုဝတ္တရာပမဇာရိတော်ကံဆင်မြန်းသေးချာတရားမွေရသေးသူမေတာဒါဇာရိပံခံတော်မူတဲ့အကြောင်းပဲလွန်ခဲ့တဲ့၄တင်ချေကဘာတသိန်းကာလတုန်းက ဒီပင်ကရာမြတ်စွာဘုရားပွင့်တဲ့အခါသူမိတာရှင်ရသိဟာဒီပင်ကရာမြတ်စွာဘုရားရဲ့ခြေရင်မှာကိုယ်ကိုယ်ကိုဆင်းပြီးတော့တရားအမတ်ခင်းပြီးတော့အသက်ကိုပါလှူဒန်းပြီးဘုရားစုပန်းနဲ့ငါတို့ဒီခုနေနိဗ္ဗာန်ကိုခုမဲ့ဆိုရင်ဖြင့်ဒီပင်ကရာမြတ်စွာဘုရားရဲ့နောက်ကပါလာတဲ့ယဟန္တာရှင်မြတ်တို့နဲ့အတူတကွငါနိဗ္ဗာန်ဝင်နိုင်တယ်ငါတို့ဒီနိဗ္ဗာန်ကူလို့ပါထုမလဲ ပရိသန္တိဥနာသေးဆင်းရဲဒုက္ခရောက်ပြီးတော့နေကြတဲ့တတ္တဝါအများကိုလည်းပဲငါကဲတင်ပြီးမှဘုရားဖြစ်အောင်ကျင့်ပြီးတော့တရားဟောပြီးမှငါနိဗ္ဗာန်သွားမယ်နိဗ္ဗာန်ဝင်မယ်လို့ဆိုတဲ့ရည်တန်ချက်ဖြင့်တဲ့ဘုရားစုပန်တယ်ငါဘုရားဖြစ်လို့ငါသစ္စာလေးပါးသိရင်တတ္တဝါတွေကိုလည်းသစ္စာလေးပါးသိအောင်ဟောမယ်ငါတန္တရာယဉ်ကျော်ကုနိုင်ရင်တတ္တဝါတွေကိုလည်းတန္တရာယဉ်ကျော်ကိုကူးမြောက်နိုင်အောင်ကဲတင်မယ် ငါတန္တရာဝဆင်းရဲမှလွတ်ရင်တတ္တဝါတွေကလည်းတန္တရာဝဆင်းရဲကလွတ်အောင်ကဲတင်မယ်ဆိုတဲ့အကြံသုံးမှစိတ်ထားပြီးတော့စုပန်တယ်အဲလိုစုပန်တဲ့အခါမြတ်စွာဘုရားရှင်ကိုရောမြတ်ကဒီပင်ကရာမြတ်စွာဘုရားရှင်ကိုရောမြတ်ကဒီသူမေတ္တာရတ္တဟာဒီနေ့မှနောက်၄သင်ချေကဘာတသိန်းကာလမြောက်တဲ့အခါကျတော့ငါကဲ့သို့သစ္စာလေးပါးကိုကိုယ်တိုင်ထိုးထွင်းသိနေတဲ့တပ်ပင်ညုတ္တဉာဏ်တရားလုံးစုံကိုကုံစင်သိတဲ့ သဗ္ဗေတညာအဲ့ညာကြီးရပြီးတော့အဲခေါရမဖရရဲ့လို့ဖြစ်လိမ့်မယ်လို့ဗျာဒိတ်စကားမိန့်ကြတော်မူတယ်ဗျာဒိတမိန့်ကြတဲ့စကားဖရမိန့်ကြတဲ့စကားကိုဗျာဒိတ်လို့ဒီလိုဆိုတာဟုတ်ဗျာဒိတဆိုတာမိန့်ကြတဲ့စကားပါပဲအဲ့ဒီမိန့်ကြတော်မူခဲ့တယ်ဆိုတာအခုမှတ်မိလောက်ပါပြီဘယ်ဖရာထံမှာဗျာဒိတ်ခံခဲ့တာတဲ့လဲ အဲအဲ့ဒီတုန်းကဂေါရမဖရာအလောင်းကဘာလုပ်တဲ့လဲအဲဟုတ်ပြီဆိုကြအောင်ဆိုလေးတင်ချေကိန်းတသိင်္ဂဘာလေးတင်ချေကိန်းတသိင်္ဂဘာပါရမီတသစရိယသုံးပြာပါရမီဓာသစရိယသုံးပြာ စွန်ချင်းကြီးငါရှင်ညာလောင်းလျာစွန်ချင်းကြီးငါရှင်ညာလောင်းလျာပွင့်ချိန်ကြဗတ္တဧကပါပွင့်ချိန်ကြဗတ္တဧကပါလေတင်ချေကိန်းတသိင်္ဂဘာ ရဏိတကသရိယကုံဗျာသွန်ကျင်ကြီးငါဖြညာလောင်လျာပွင့်ကျင်ကြဗဒ္ဒဤကပါဖရာပါရမီဖြည့်တာဘလောက်ကြာတဲ့လဲဧဒင်ရှင်တဲ့ကဘာတဲ့ပါရမီဘယ်နှပါဖြည့်ခဲ့တာလဲ10ပါး အကျေပွားရင်30ဟုတ်လားဆိုကြည့်အောင်ဒါနသီလနိခမပညာဒါနာသီလနိခမပညာဝိရိယခန္တီဝိရိယခန္တီတလီသစ္စာ လီသစ္စာဒိဋ္ဌံပါဒိဋ္ဌံပါမေတ္တာဥပိ္ခာမေတ္တာဥပိ္ခာအေးဖရာဖြစ်ခဲ့တဲ့ပါရမီ7ပါးလက်ချိုးပြီးတွေ့ကြည့်ရင်လှူဒန်းခြင်းဆိုတဲ့ဒါနာပါရမီကိုယ်နဲ့နှုတ်ကိုထိန်ချုပ်ပြီးတော့စောင့်သုံးခြင်းဆိုတဲ့သီလပါရမီ မိသားစုအိုအိယာနန္တော်မြို့တော်တိုင်ပြည်မှ ထွက်ပြီးတော့ပါရမီဖြစ်တဲ့နိခမပါရမီအသိပညာတွေရအောင်လေ့ကျင့်ပွားများတဲ့ပညာပါရမီတဲ့ကျိုးသားအထုတ်တဲ့ဝိရိယပါရမီအစခသိအကုန်လုံးရာရာတွင်သိခံနိုင်တဲ့ခန္တီပါရမီအမှန်ကိုယ်သာရင်ပြုလုပ်ပြောကြခြင်းဆိုတဲ့သစ္စာပါရမီ မပြီးမမြောက်လျင်နဲ့နောက်မဆုံးဘူးပြီးမြောက်အောင်မြင်သည်အထိဆောင်ရွက်ခြင်းဆိုတဲ့အဋ္ဌံပါရမီတတ္တဝါများကိုချမ်းသာစေလိုတဲ့စိတ်ထားနဲ့မေတ္တာပွားပြီးတော့ကာယကမေတ္တာဝစီကမေတ္တာပြုလုပ်ဆောင်ရွက်ခြင်းဆိုတဲ့မေတ္တာပါရမီအကောင်းဆုံးအလုံးကိုလက်လျူရှုနိုင်တဲ့ဥပ္ပခာပါရမီဘယ်နှပါတော့ ဘုရားဖြစ်အောင်ရည်တန်ပြီးကျင့်တဲ့ပါရမီ7ပါးအဲ့ပါရမီ7ပါးကိုကျင့်သုံးတဲ့အခါမှာတဲ့ကိုလက်အင်္ဂါတွေအပြည့်အစည်းခံပြီးတော့ကျင့်နေတဲ့ဓတ္တဥပပါရမီယုံမင်းတို့ဗုရိတနဂမင်းတို့ကဲ့သို့အသက်ကိုပင်စွန့်ပြီးတော့ပါရမီဖြစ်တော်မူတယ်ဆိုတာက ဓာတပရမတ္ထပါရမီပါရမီဟာ10ပါးဥပပါရမီရဲ့အဲပရမတ္ထပါရမီရဲ့အဲဒီ10ပါးစီထပ်ပေါင်းရင်30မှန်လားဘယ်လောက်တဲ့တော့ပဲဆိုကြအောင်ဆိုကိုလုံးအင်္ဂါမျက်လုံးပါဒီဝါသမယာ ကိုလုံးအင်္ဂါမျက်လုံးပါပြီးွာသားမယာအဲပါရမီဖြည့်တဲ့အခါမှာပေါ့လေခန္ဓာကိုယ်အပြည့်စိခံပြီးတော့အနစ်နာခံပြီးတော့ကျင့်တယ်လက်ခြေအင်္ဂါတွေချွတ်ယွင်းခံပြည့်စိခံပြီးတော့လည်းပဲကျင့်တယ်မျက်လုံးကိုပင်လျင်နဲ့လူချင်းရင်ထုတ်ပြီးတော့လှူတဲ့အထိ ဟောတဲ့တိဝိမင်းဖြစ်ခြင်းကဆိုပါတော့အဲ့လိုမျက်လုံးကိုပင်ထုတ်ပြီးတော့လှူနိုင်သည့်အထိကျင့်ရတဲ့ပါရမီဖြစ်တယ်လိုအပ်လို့ရှိရင်တဲ့တိုင်းပြည်မြို့ရွာမင်းအဖြစ်ကနေပြီးတော့စွန့်ပြီးတော့လည်းပဲအဲပါရမီဖြစ်တယ်ဝိတန္တရာမင်းလက်ထက်ပေါ့လိုအပ်လို့ရှိရင်တဲ့တာမယာတွေကိုပင်လင်စွန့်ပစ်ပေးကမ်းလှူဒန်းပြီးတော့ ဘုရားဖြစ်အောင်ပါရမီဖြစ်တယ်အဲ့ဒီအကျင့်၅မျိုးကိုတော့ဖြင့်အားတဲ့တော့စွန့်ခြင်းကြီး၅ပါးအားတဲ့တော့စွန့်ခြင်းကြီး၅ပါးကဲဆိုကြအောင်ဆိုအဲဆွေမျိုးလောကမြတ်ဗုဒ္ဓသုံးဝါစရိယာဆွေမျိုးလောကမြတ်ဗုဒ္ဓ သုံးဝါစရိယဒါကတော့ယရဏသုံးဏိဓမ္မာပေါ့လေအဲဖရာဖြစ်အောင်ကျင့်တယ်ဆိုတော့လည်းပဲဥဇာပရမဖရာဖြစ်အောင်ကျင့်တဲ့ဗုဒ္ဓထစရိယသူများကိုကယ်တင်မဲ့ပုဂ္ဂိုလ်ဆိုတော့သူများကိုကယ်တင်နိုင်လောက်တဲ့စွမ်းရည်တတ္တိရအောင်ဥဆုံးကိုကဖရာဖြစ်အောင်ကျင့်ရတယ်မှန်လားအဲ့ဒါအဲ့ဒီကျင့်တဲ့အကျင့်ကိုဗါတဲ့ဗုဒ္ဓထစရိယ အဲ့လိုဘုရားဖြစ်အောင်ပါရမီဖြစ်ရင်ဘုရားဖြစ်လာတဲ့အခါမှာရောပေါ့လေဘုရားဖြစ်လာပြီဆိုရင်မိမိရဲ့ဆွေမျိုးတွေကိုလည်းပဲအဲជីវတုတ်တဲ့အောင်ဘေးရန်အန္တရာယ်မဖြစ်အောင်စောင့်ရှောက်အဲပြုစုပေးခြင်းဆိုတဲ့ကျင့်ခြင်းဆိုတဲ့မြာတတ္ထစရိယာပါတယ်တော့ဆွေမျိုးအတွက်ပေါ့ဘုရားဖြစ်ပြီးတဲ့နောက်ကပိလဝတိ ပြန်ကြွဖို့ပင့်တဲ့အခါလိုက်သွားတာဆွေမျိုးတွေကိုချွေချွတ်ဖို့လိုက်သွားတာမှန်လားအေးညာတတ်တာဆွေမျိုးအတွက်လည်းကျင့်တယ်အမျိုးသားရေးအတွက်လည်းပဲကျင့်တယ်ဗောမှန်လားအေးနောက်ပြီးတော့လောကတစရိယာကိုယ်ဆွေမျိုးကိုယ်လူမျိုးလောက်တယ်မကဘူးကဘာသူကဘာသာလောကသာအလုံးအတွက်လည်းပဲအဲ့ဒါကုသိုလ်ဖြစ်အောင်အကုသိုလ်တွေပယ်နိုင်အောင်ပေါ့ကုသိုလ်တွေပွားနိုင်အောင်ပေါ့ဘေးရန်ကင်းကွာ ကျမ်းမှာချမ်းသာကြအောင်ကျင့်ပေးတယ်ပြောပေးတယ်တိုက်တွန်းပေးတယ်ညွှန်ကြားပေးတယ်ဒါကလောကထစရိယာဘာလဲတော့စရိယာဘယ်နှပါး၃ပါးနော်အဲ့လိုပါရမီ7ပါးအပြား30အဲစွန့်ချင်းကြီး5ပါးစရိယာ3ပါးတို့ကိုလေးတင်ခြေနဲ့ကဘာတသိန်းကာလပတ်လုံးပြည့် ဖြစ်ကျင်တော်မူခဲ့တယ်လေးသိန်းချေကဘာတသိန်းကြောင်းနေပါလေနန့်ပြောနေရင်ဓမ္မစကြာတုတ်ကိုရောက်မှာမဟုတ်ဘူးနော်ဒါလို့ဆိုရင်အဲရန်ကင်ဇဂစုအနေနဲ့တော့လုံလောက်ပါပြီလုံလောက်ဘူးလားလုံလောက်ပြီရှေ့သွားကြအောင်ကိုနော်အန္တိမဘဝေနောက်ဆုံးမိဘဝ၌ဒေဝီယာ သုတ္တောဒနာနမတောင်ညာမာယာဒေဝီမေတိထွထာတောင်းရှိပြဤကုတ်စိမီတန်ရှင်းတိုက်မြိုက်ဝမ်းကြတိုက်၌ဝသိတဝနာဘူရောတကြအင်စနာမင်းဖြူခွင်းတွက်စစ်တက္ကရလွန်60ခွန်ဝဲဒိန်စွန်ညိုညိုတော်လုံးဆိုသည့်ဝါသုလာတိကျွဲမင်းနေ့၌ချမ်းမြေတီတာချမ်းမြေတန်ဒီဆွေးနေစံပြောတီတီနေကိန်းအောင်တော်မူပြီး၍ ပါရမီပြည့်စုံတဲ့အခါတေတကေတုနတ်သားအရက်ကသုတည်ပြီးတော့မဟာတက္ကရေ69ခုဝါသုလပြေဇာတပရိနေ့ညမှာကပိလဝုပြည်ရှင်ဘယံသုတ်တော်ဒနာမင်းကြီးရဲ့တောင်ညာသံဒေဝီမေတိတုထာမဟာမာယာဆိုတဲ့မိဖုရားကြီးဝမ်းတိုက်တွင်ဖရာအလောင်းပฏิတန်တေတည်နေတော်မူတယ်မှန်လား ဒါကိုကျေးဇူးရှင်မူရလေဒီဆရာတော်ဘုရားကြီးကသုံးသုံးလူရှင်ပင်တွန့်ထိတ်တင်ပေါင်းဝင်စကြဝဠာနတ်မြမာတို့ညီညာယုံစုတောင်းပန်မှုကြောင့်ယတုနကိုရှင်ရှင်ဆိုသည်ဝါသုလာပြေကြွမင်းနေဝဲချမ်းမြေကြည်ပြူတန်တေယူသည်နတ်လူငိမ့်ဖို့ဂိမ့်ပါကိုလို့အဲ့ဒီလိုလည်းပဲကြပြစီထားခဲ့ပါတယ် အဲ့ဘုန်းကြီးကလည်းကြပြာတပုတ်စီပေးပါသေးတယ်ကဲလိုက်ဆိုကြည့်ပါဦးဗျာဗုဒ္ဓဒနာကပိလာပြီရှင်ဗုဒ္ဓဒနာကပိလာပြီရှင်မေမာယာဝံကြွလန်းသက်ဝင်မေမာယာဝံကြွလန်းသက်ဝင် 69တိ69တိဤဝါသူတွင်69တိဤဝါသူတွင်ကြွမင်းနေပျော်မွေ့တန်တေရွှင်ကြွမင်းနေပျော်မွေ့တန်တေရွှင်ဗုဒ္ဓဒနာကပိလာပြီရှင် မင်းမာယာဝံကြွာလန်းသက်ဝင်60ခွန်ဒီပြဝသူတွင်ကျွမ်းမင်းနေပျော်မွေးတန်တေရွှင်အဲ့ဒါကပฏิတန်တွေတည်နေတော်မူတာတို့ပရိသတ်တွေမှတ်မိပါတယ်ဘုရားလောင်ပฏิတန်တွေတည်နေတာဘယ်ခုနှစ်တဲ့တော့ မဟာတက္ကရ69ခုဘယ်နေ့တဲ့တော့အာသုလပြေဇာတပတိနေ့အဲ့မှာနော်ဘယ်နိုင်ငံမှာတဲ့ကပိလဝပြည်ဘယ်သူထာမှာပဋိသန္ဓေတင်လာတင်နေတာတော့မေရောမာယာသုတ္တရဏမင်းကြီးရဲ့မိဖုရားအဲဖုရားလောင်းဆိုရဲတော့မဲတော့ပေါ့မေရောမာယာရဲ့ဝမ်းမှာ ပฏิတန်တွေဒီနေတော်မူတယ်တဲ့မှန်ရလားအလိုပฏิတန်တွေဒီနေပြီးတော့လုံပြီးနေဝနေသာကီဝင်းတို့ရှင်ပြောပြို့သည်နှမျိုးတော်သုံးပဒုံကြီးငယ်ဝေဟာဆက်၍ပြန်တဲ့ရင်ကျူးလွန်ပြောမျိုးသာမြင်ထူးညီညီပွင့်ဖူးစီသည့်လုံပိနိတာမောအင်ဂျင်တော်နာဝိဇာယတဝါနာ68ခုယတု သာယာဝိသာခာနဲ့တငါတိမ်ပုံစမ်းတွေ့ကြုံတာကဆုံလာပြေတောက်ကြနေဝဲချမ်းမြေသာယာနော်ကဆုံလာပြေတောက်ကြနေဝဲချမ်းမြေသာယာဝိသာခာနဲ့တငါတိမ်ပုံစမ်းတွေ့ကြုံတာကဆုံလာပြေတောက်ကြနေဝဲအဲဒီတောက်ကြနေမှာဖွားမြင်တော်မူတယ်ပေါ့နော်မှန်လား ချောတိတာယနတ်ပြမနှင့်ဘူပါပေါင်းရခါညောင်းလျက်တသောလောကတပဲ့တင်ထမြနတ်သာကြောကျူတုတက်ထူအောင်မိရှုတန့်စင်ဖွားမြင်တော်မူပြီး၍လို့ဗုဒ္ဓဝင်ဘုရားရှိခိုးကဒီလိုဆိုတဲ့အဲ့ဒါနဲ့ပတ်သက်ပြီးမုံရလေဒီဆရာတော်ဘုရားကြီးကလည်းပဲတန်တေယူကဆလကြာသောမဟာသက္ကရိ68ကြုံကဆုံးလာပြေတောက်ကြနေဝဲ ချမ်းမြေဆုံးစီလုံးပြီးနေ၌မေလိုက်သူဖွာတော်မူသည်နတ်လူအောင်မျိုးလမ်းပါကိုလို့အဲလိုဘုရားချက်ကိုသိထားပါတယ်ဘုန်းကြီးဆောင်ဖို့ကိုလည်းဆိုကြအောင်လို့လုံပြီးနေမြည်သိလုံပြီးနေမြည်သိအင်းချင်းမြိုင်သာလုံပြီးနေမြည်သိအင်းချင်းမြိုင်သာ 68ခုယတုတာယာ68ခုယတုတာယာဒီကဆုံလားဒီတန်တောက်ကြာဒီကဆုံလားဒီတတောက်ကြာလောင်းတော်သူမိရှုဖာမြင်လား တုတာယတော့အပြိကဆုံလာဒိတာတော့ကြလောင်းတော်သူမိရှုဖာမြင်လားအဲအဲ့ဒီလိုဖာမြင်တော်မူပြီးတဲ့နောက်ဒီတိတ်တထမင်းသားလို့အမည်ရပြီးတတ်တော်6တတ်တော်16နှစ်အရွယ်မှာ ရသောတရာဆိုတဲ့မင်းသမီးနဲ့လက်ထပ်ပြီးတော့ခီနာစီစိန်နဲ့ကြာမင်းစီစိန်မျိုးစကြဝဠာမင်းတို့ရဲ့စီစိန်မျိုးဖြစ်တဲ့ခီနာစီစိန်ကိုအဲ့ဒါ73နှစ်တိုင်တာခံစားစံစားတော်မူခဲ့ပါတယ်တောလတာဝတာကာလေး36နှစ်တက္ကရေကို တွက်ရှိပြင်းအောင်အရွယ်တော်ရောက်လာသောအခါနာ ရာဇာတိရင်တသိန်း6000ဘူဂျေပေါင်းနဲ့မောင်မမိတ်တန်4000ရန်လျက်ရမတုပသူရံပါဟုထွန်းပပြိုးပြောင်းနန်းသုံးဆောင်ဝဲရွှေအောင်နိုင်စာနတ်တမြသောဗဒ္ဒကင်္စနာဘိမာရွှေလောမင်းရတော်နှင့်နဖောတဝိညာဉ်နဲ့ရွှေသူကေတောဆရွှေလက်ထလျက်နန်းရထီးပြူတကြားတူလျက်ဆိုယူပိုင်နင်းပွဲဆုံးခင်းလျက်မင်းမင်းတို့တီဘုံမီနေလား မရပြိုင်မောမရပြိုင်ဖို့မိအသေးတော်ကိုမိအသေးတော်ကို73နှစ်များအာရရှင်ပြောခံစားတော်မူပြီး၍73နှစ်တိုင်းတိုင်းဌိနာစည်းစိမ်ကိုခံစားတော်မူတယ်အနုဘူရိတဝါနာ73နှစ်များအာရရှင်ပြောခံစားတော်မူပြီး၍ဒီလိုဌိနာခိစည်းစိမ်ခံစားပုံကိုလည်းပဲ ဖော်ပြထားပါတယ်ဒါလည်းဆိုကြအောင်တတော်ဆက်ချောက်ပြမြောက်ချင်းတွင်တတော်ဆက်ချောက်ပြမြောက်ချင်းတွင်ရသောဆုံးဖက်နန်းတဲ့ပျော်ရွှင်ရသောဆုံးဖက်နန်းတဲ့ပျော်ရွှင်နန်းစီစိန်များ ပကြာတူလျောနတ်စီစိန်များပကြာတူလျော73နှစ်မင်းဖြစ်ပကြာတွင်73နှစ်မင်းဖြစ်ပကြာတွင်တတော်16ပြင်းမြောက်ချိန်တွင်ရတော်ဆုံးဖက်နန်းတက်ပျော်ရွှင် နတ်နန်းစီစိန်များတရားသူလျင်ဆယ်သုံးနှစ်မင်းဖြစ်စကြသွင်အဲ့ဒါဌိနစီစိန်73နှစ်ခံစားခဲ့ပါတယ်အဲနောက်ပြီးတဲ့အခါကျတော့ဧကုဏတိန်တာဝုသေတောထဖွေယံအချင်းတန်တင်မြကရကရာတိပါရမီသောနုအရွယ်တော်29သို့ တတေတယုယုပြီးမြောက်ရောက်တော်မူလာသည်ဖြစ်သောတတုရာမိမိတ်တေသူအိုသူနာသူတေတခံယဟန်တခြားလေးပါးသော နမိတ်ကြီးတို့ကိုဒိဋ္ဌဝါနာဥယံကသာယံဖက်ဆံတော်မူစဉ်တွေ့မြင်တော်မူရပါသောကြောင့်နိဗ္ဗိန္ဒိတဝါနာထီတော်နန္တော်မပြောမမွေညီးငွေစစ်ပြတော်မူလာပါသည်ဖြင့်နိခမန္တော်69ခုယတု ကျွန်းဆိုဝါသောပုံထဲမှာဗျက္ခာတိတာဆွေကျင်ရမတိကြမျက်ရှုရဟုဘုံဟိဖွာသည်နေ့တွင်မမေ့နိုင်အောင်တန်ဝေဆောင်၍တန်ကောင်းလာကွယ်တော့လည်းနာမမေ့နိုင်အောင်တန်ဝေဆောင်လျက်တန်ကောင်းကာလတူရုမြနဲ့သန္ဓမတ်ကျော်အပါခေါ်လျက်စီတော်ရင်လှကန္နကနဲ့နမခွာရှောင်းနမတောင်းတို့ရောက်အောင်ရှေးရှုထွက်ကြည့်ထွက်တော်မူပြီ၏ ပတ္တစိတ်တဝါနာပတ္တကိစ္စနာ အလမြေဖြောရတောချင်းဆွေနန်းလုံးမေသည်ရစ်ခွေသုံးသာတွန်ပွဲအပ်သည့်ရောင်မြရတနာဆံကေတာကိုတွေ့ကမထာပေကရှာလျက်ထဖြားပြမလူကလာသည် ရောင်ဝတင်ဆောင်ကြတင်ကောင်းနဲ့ရဟန်းပြုတော်မူပြီး၍လို့ဒါကတော့တောထွက်ခန်းကိုဖော်ညွှန်းထားတဲ့ဗုဒ္ဓဝင်ဖျားရှိခိုးပါပဲ အဲ့ဒါကိုကျေးဇူးရှင်မွန်ရလည်းဒီဆရာတော်ဘုရားကြီးကဖွားမြင်မြောက်တော်16နှစ်ရပြိုနုနယ်၌သုံးသွဲရွှေနံပင်ကံပြီလေ73နှစ်လျင်ဘုံတဲ့လျံလူသံတော်မူ၍ရွယ်မူနုဖြိုး29ဝယ်လေးမျိုးနမိတ်နပြဟိတ်ကြောင့်ရွှေစိတ်ညင်ညိုတန်ဝေပူကဝါသူလာပြေကြမင်းနေဝယ် ချမ်းမြေကုံတော့ရလှုံသည်စုံမြိုင်ပင်ရိပ်ခမ်းမာကိုလို့အဲ့လိုခုနှစ်နှစ်ဘုရားရှိခိုးကဗျာစီထားတာကိုလည်းပဲရွတ်ဖတ်ပူဇော်ရပါတယ်ဘုန်းကြီးရဲ့ကဗျာကိုလည်းပဲလိုက်ပြီးဆိုကြပါဦး69ခုယတုတာယာ69ခုယတုတာယာ ဝါစုပုံနမမြက်ကဒိတာဝါစုပုံနမမြက်ကဒိတာနမိတ်လေးပါမြင်ညာဒီခါနမိတ်လေးပါမြင်ညာဒီခါတောထွက်မြန်ယဟန်ပြူလေတာတောထွက်မြန် ယဟန်ပြုလေတာ69ခုယတုသာယဝါသုပုံနမဖြက်ကဒိတာနမိတ်လေးပါယာညာပြီခါတောထွန်မြန်ယဟန်ပြုလေတာအဲ့တော့ဘုရားလောင်းတောထွက်တာအဲသက်တော် ဘယ်နှစ်နှစ်အရွယ်တဲ့29နှစ်မဟာတက္ကရေ69ခုဟုတ်လားဘယ်နေ့ညဝါသုလပြီတနင်္လာနေ့ညပြက်ကဆိုတာပါတော့ပြက်ကဟိုဒီသေးတာသိပြီအဲနတ်တင်တိုက်ကားဟုတ်လားတိုက်ကားဆိုရင်တော့သူတို့သိမှာပေါ့နော်ပါဠိကသူတို့မေ့နေတာတိုက်ကားတော့သိတယ်ဟုတ်လားတိုက်ကားပါဟိုအချွန်တက်တင်တဲ့ ဟုတ်လားဧတကကြားဖို့ကြားနေဆိုတာတနေ့လာနေ့ပါပဲအဲတနေ့လာနေ့ညမှာနမိတ်ကြီးလေးပါမြင်တယ်လို့ဆိုတာတော့တောထွက်တဲ့ညကိုတနေ့လာနေ့ညလို့ပြောတာနော်ဘာလို့လဲမြင်ညနမိတ်ကြီးလေးပါမြင်တာကတော့အဲ့ဒီညမှာပဲလေးပါလုံးမြင်တာမဟုတ်ဘူးဘုရားလောင်းကဒီရမတုပသူရံပဆိုတဲ့နွေနန်းဆောင်မူနန်းဆောင်ဆောင်းနန်းဆောင် နားကောင်သုံးမျိုးကိုလက်လက်လက်ပြောင်းပြီးတော့အဲထိနှံစီစဉ်ခန်းစားတယ်နော်အတူတူတူတူမှာတစ်ခါလောက်တစ်ခါလောက်နန်းသွင်းမှာမြင်းငွေလိုဥယျင်ကစားထွက်တယ်ဥယျင်တဲကိုထွက်တယ်အဲ့ဒါယထာစီပြီးထွက်တာအဲ့လိုထွက်တဲ့အချိန်ပထမဆုံးထွက်တဲ့အချိန်မှာပေါ့သူ့အိုကိုမြင်တာဒါကိုမြင်တယ်သူ့အိုကိုမြင်တယ်သူ့အိုမြင်တော့ဩဒါပါလေအဲသူ့အိုပါခရား ပါရီဘယင်သုဒ္ဓရဏမင်းကြီးကတောထွက်ပြီးဘုရားဖြစ်မဲ့ဘေဒင်ဟောထားတာနဲ့သူသားတောမထွက်နိုင်အောင်သူသူနာသူသေးဆိုတာတခါမှမမြင်ဘူးအောင်အရွယ်ကောင်းကောင်းလေးတွေနေနေတယ်အဲတသိန်း6000ဘိုးကြီးဘောင်းနဲ့မောင်မမိတ်တန်4000ရန်လျက်ဆိုတာဟုတ်အဲ့လိုထားတာဟောအဲ့လိုထားတာဆိုမမြင်ဘူးတော့ဒါပါတော့မေးတာဒါသူ့အိုးအသူဆိုတာဘာတော့လူပဲတဲ့ငယ်ငယ်အားနေကြည့်သွားတော့ဒီလိုအိုးတာတို့အိုးရအောင်ပါလား ဟာလူမှန်တယ်ဗျအိုရတာပေါ့အရှင်မင်းရှင်မင်းသာနောင်နာအဲဒီအနာမှာပါတော်မြတ်ဖြစ်တဲ့မောင်စံတို့ပါတို့ကလျှောက်ထားတာပေါ့ဟာဒီလိုဆိုကြောက်စရာကြီးပဲဒီလောက်ကလေးပဲတို့ပရိသတ်ကြားဘူးလေအရိယာပရိယေသနာတော့မှာငါကိုယ်တိုင်ကအိုတတ်တဲ့သဘောရှိပြီးတော့ငါကဲ့သို့အိုတတ်တဲ့သဘောရှိတဲ့ပုဂ္ဂိုလ်တွေကို အဖို့သဟဲပြုပြီးနေရတာဟာငါအတက်ကအိုတာဒုက္ခငါနဲ့ပေါင်းတဲ့ပုဂ္ဂိုလ်တွေ အများကြီးတော့အိုတာတွေအဲ့ဒီအိုပေါင်းများစွာရဲ့ဒုက္ခကလည်းဒုက္ခမကဘူးလေဒုက္ခပေါင်းများစွာအာဒီလိုဒုက္ခတွေထဲမှာနေရတာဆိုရင်ကြောက်เสียကြီးပဲဒါတွေตายရပွဲမဟုတ်ဘူးအိုတတ်ရင်တော့အလကားပဲအာကလေးပြောပြောရင်ငယ်ငယ်ရွယ်ရွယ်လှလှပပပြိုပြိုနုနုတော့ချစ်เสียကောင်းတာပေါ့မျက်စိနှုံမျက်စိမုံထားခါကိုင်နာထိုင်သွားကြွေအေတော့တုံတုံခိုက်ခိုက်လူကိုလိုက်ပြီးကြိုက်တော့မဲ့ပုံစံမျိုးကြီးဖြစ်နေတဲ့ပုဂ္ဂိုလ်နဲ့မင်းလက်ထပ်တော့ ညီလက်ထပ်တော်လို့ပြောရင်အဲ့ဒီအရွယ်ရောက်တဲ့ယောက်ျားလေးကမိန်းကလေးကလက်ထပ်ပါမလားဒီလိုအများအားချိုးလှနေမယ်ထင်လို့ထပ်တာအဲ့လိုဥသွားမှဆိုရင်မထပ်ဘူးမှန်ရလားအဲ့လိုအဲ့လိုသဘောပေါက်ပါတာအဲ့လိုသဘောပေါက်ပါတာနော်အဲ့ဒါကြောက်เสียပဲနောက်တခါသူနာမြင်နဲ့နောက်တစ်ချိန်နောက်တစ်ချိန်ထွက်တော့နေ့စရက်စထွက်တာမဟုတ်ဘူးတူးတူးမှတစ်ခါထွက်တာနော်အဲ့လိုဒီလိုဆိုရင်နန်းတော်ပြန်လဲဆိုပြီးတော့နန်းတော်လည်းသွားနောက်တစ်ချိန်ထွက်တဲ့အခါကျသူနာအာသူနာလည်းပဲ အဲဒါကလည်းကြိုက်လိုက်ရဲ့နားလိုက်ရဲ့ပေါ်ဟစ်နေတာပေါ့အခုဆေးရုံတွေသွားကြည့်ရင်တော့အဲ့သူနာနမိတ်များများမြင်မှာပါပဲအဲ့လိုမြင်တဲ့အခါကျတော့ဒါဘာလုံးသူနာခေါ်တယ်တို့နာရအိုးခန္ဓာကိုရှိရလို့ဓမ္မနဲ့များဒီလိုနာတာပဲဦးဒီလိုဆိုကြောက်စရာပဲငါကိုယ်တိုင်ကနာတတ်တဲ့သဘောရှိတယ်အခုငါလည်းပေါင်းတင်နေတဲ့ရသောတရားတို့မောင်မမိတ်တန်နေအကုန်လုံးကလည်းနာကြတဲ့သဘောရှိတယ်ငါနာတာကဒုက္ခဟိုငါနဲ့အတူနေတဲ့လူတွေနာတဲ့ဟာတွေကလည်းအများကြီးဒုက္ခဆိုတော့ ဒုက္ခတွေတဲ့ငါနေရတာကြောက်เสียရပဲအဲ့တို့တရေတာတဲ့နားလည်အောင်ပြောရင်ကိုယ်အိမ်မှာနာရာရှိလူနာတယောက်ရှိနေတော့မှကိုနေ့ရင်းနှီးတဲ့လူတယောက်ကတော့မှဆေးရုံမကောင်းလို့အိမ်မှာတဲပြီးလူနာတယောက်အဲလက်ခံသားမှာကိုယ်အိမ်ကလည်းလူနာရှိတယ်ဆိုရင်ကိုကလာတဲ့လူနာလက်ခံနိုင်မှာမလားအမလီဗျာမလုပ်ပါနဲ့ကျုပ်အိမ်ကလူနာတယောက်တော့ကျုပ်တို့အတော့ကိုစင်စင်ပင်ပန်းခံပြီးစောင့်ရှောက်ထားရတာပါဒါခဏလာတာနော် ကိုကိုယ်တိုင်ကလည်းနာတယ်ဟုတ်လားကိုနဲ့အဲပေါင်းဖက်တဲ့ပုဂ္ဂိုလ်ကလည်းနာတယ်ဆို2နာ3နာ4 5 6နာဆိုရင်ကြောက်စရာမကောင်းဘူးလားကောင်းတယ်ဟိုဓမ္မတိကဥလတ်သိမ်ပြောတယ်လို့ဘုန်းကြီးတွေအတွက်စိတ်ကူးရင်ပြီးတော့အိမ်အောင်ပြုတ်တာအိမ်အောင်ပြုတ်လို့မှတနှစ်မကြာတော့မိမမိရကျိုးတာတဲ့တက်တက်လုံးမိရကြိုးကြီးလှုပ်ကြွရတာငါဒီလိုမှန်းသိလူမထွက်ပါဘူးလို့ပြောရတယ်ဟုတ်လားအဲ့လိုဒုက္ခမျိုးတွေမြင်တာပေါ့မြင်တာပေါ့နားတယ်ဆိုတာဟုတ်လားမှန်ရလား အေးနောက်တခါထွက်တော့သူသေးနေလေတဲ့ဒါပါတော့သူသေးအဲဒါတဲ့လေသူသေးအဲ့ဒါဘုန်းကြီးတို့အဲပါဠိလိုတော့မတနော်မတအဲသူသေးကောင်နော်သူသေးကောင်လို့ခေါ်တာပေါ့အတုပလို့လေခေါ်ဘူးလားခေါ်ပါတယ်အဲ့လိုသေးနေတဲ့သူသေးကောင်ပေါ့ အဲ့ဒါရင်တော့ဒါပါလဲလောက်နောက်ကလူတွေကလည်းဝိုင်းရံပြီးငိုလိုက်နေကြတယ်ဘာတော့သေးတာအာလူစုငါတို့ကသေးဦးမလားသေးတာဗောရှင်မင်းသားဘာထားမလဲအကုန်လောကလူစုအကုန်သေးဦးငါကလည်းသေတတ်တဲ့သဘောရှိတယ်ငါနဲ့တူနေတဲ့လူတွေကလည်းသေတတ်တယ်ဆိုတော့ဟာအသေးတွေကိုတာဝန်ယူနေရတာဖြင့်တော်တော်ကြောက်စရာကောင်းတာပဲလို့ဒီလိုတွေးခေါ်မျှော်မြင်တန်ဝေကမရဘူးလားရအဲ့ဒီမှာလည်းနန်းတော်ပြန် အခုဝါဆိုလားပြည့်ဟုတ်လားအဲဒီ90နဲ့9ခုနဲ့ဝါဆိုလားပြည့်ညရောက်တော့အဲဒီနေ့မှာပေါ့လေနန်းတော်တဲကနေပြီးဥယျာဉ်နဲ့သွားတဲ့အခါရဟန်းနမိတ်မြင်တယ်ဘာနမိတ်ယဟန်ဒါပါတော့ယဟန်သူကဘာလုပ်တာလို့သူကမိမိသားစုအားလုံးကိုစွန့်ဆွေမျိုးအားလုံးကိုလည်းစွန့်ခဲ့ပြီးတော့တန်ရောစဉ်ဖြတ်ခဲ့ပြီးတော့ အဲ့ဒီအရှင်မင်းသားအရင်တော့မြင်ခဲ့တဲ့အိုရာနာရာသေးတာတွေကြောက်လို့အဲ့ဒီအိုရာနာရာသေးတာတွေလွတ်တဲ့တရားသူတရားများရှာဖို့ယဟန်ဝင်နေကျင့်နေတာအာဒီလိုဆိုကောင်းတာပဲငါယဟန်ဝင်ကောင်းပါပဲလို့စိတ်ထဲမှာပို့တယ်တဲ့မှန်လားအဲ့လိုပေါ်လို့မို့ဘာဖြစ်တာတော့တောထွက်တယ်နော်သူတို့ပြောတော့69ခုဘာသူလားပြီတနင်္လာနေ့ညမှာတောထွက်တယ်အဲသရတာနေဥရဝေလာ နာမတင်ဆန်းတော်မြိုင်နံဝေနန္ဒမဏိထိနေဝေကတော်မြိုင်သာဝေတင်ချာတွက်စေ6နှစ်တို့ကာလပတ်လုံးဒုက္ခရာသရိယာနိခန္ဓာညိုကွေတေလူကမအာကုံခံများပင်ပန်ဆင်းရဲသူနိုင်ငယ်ဒီလွန်ကဲသောကျင့်တော်မြတ်တို့ကိုစရိတ်တဝါနာသူသာခန်းချောက်တက်ပင်ပြောက်ပြောက်မကြောက်မရွံ့နောက်မတော်မဲ့တက်ဆွန်ကြိုးပန်းဖြည့်ဆွမ်းကြင့်ကြံတော်မူပြီး၍ လိုက်ရောင်နေပြီတောတော်ယဟန်ပြုပြီးတော့ဥရဝေလတောမှာဒုက္ခရစရိယအကျင့်ကျင့်တာပဲနနှစ်တဲ့ရှောင်းနေဘလောက်တောင်ကျင့်လဲအသားတွေအသွေးတွေခန်းချောက်ပြီးတော့အရေနဲ့အယိုးလောက်ကလေးစားနည်းနည်းလောက်ပဲကြာမသေးုံလေးကြာအောင်ကျင့်တယ်အဲအစာအသောက်တွေနည်းနိုင်လည်းနည်းအောင်အဝင်သက်ထွက်သက်တွေချုပ်တီးပြီးတော့ပင်ပန်းစင်းအောင်ကျင့်ကြတာတရားသူမရဘူးမရတော့ဒီနေ့မှားနေတယ်ငါငယ်ငယ်တုန်းက လက်တို့မင်္ဂလာသွားတော့ကကျင့်တဲ့အာနာပါနပြန်ကျင့်မှဖြစ်မယ်လို့သဘောပေါက်ပြီးတော့အဲ့ဒီအကျင့်ကနေထွက်လာပြီဆွမ်းကန်စားအားရှိတော့မှအဲ့ဒါတရားကျင့်တယ်တဲ့မှန်လားဆိုဥရဝေလတောဝမြိုင်းသာဥရဝေလတောဝမြိုင်းသာ၆နှစ်ပါလုံးကျင့်သုံးထူစွာ၆နှစ်ပါလုံးကျင့်သုံးထူစွာ ဒေတာခန်း6အလောက်ဖွဲရဒေတာခန်း6အလောက်ဖွဲရပြုနိုင်ကဲလွန်ကဲကျင်သည်သာပြုနိုင်ကဲလွန်ကဲကျင်သည်သာဥရဝေလတဝါမြိုင်သာဆောင်းနှစ်ပါလုံးကျင်သုံးထူစွာ ဒေတာခန်းကြောင့်အလောင်းဖွဲရာသူနိုင်ခဲ့လွန်ကဲအကျင့်ပါသူနိုင်ခဲ့လွန်ကဲကျင့်သည်သာအဲ့လိုကျင့်ပြီးတော့တက်တော်35နှစ်အရွယ်ရောက်တဲ့အခါမာတက္ကရ103ခုနှစ်ကဆုံရပြီအဲနေတဲ့ညနေချမ်းလောက်မှာ ဗုဒ္ဓဂါယာခေါ်တဲ့မဟာဘောအယမဟာဘောဓိပင် အောက်တွင်တဲ့ဘုရားအလောင်းတော်ဟာအဲဘောဓိပင်ရင်မှာပေါ့အရှိပဲမျက်နာမူပြီးတော့တင်းမြင်ခွေးပြီးထိုင်တဲ့ဒီဘုရားမဖြစ်တဲ့များဒီပလင်ကငါမထဘူးဆိုတဲ့ဒိဋ္ဌာန်နဲ့ထိုင်အဲ့ဒီအချိန်ကမှလေဝဲလေရတဲ့အခါမှာတစ်ဆက်နေဥဇနာရှင်နောက်ဘက်မှာစကြဝဠာတိအောင်ပညာနေတယ်နတ်စုတိဘူပါနဲ့တကဝမန္နသားကလာပြီးတော့ပလင်ကိုလူတယ်ဘုရားမဖြစ်အောင်တိုက်ထုတ်တယ်ပေါ့ ဘုရားဖြစ်လို့ချင်းလူတွေချွတ်တန်းဝင်ကုန်ရင်တာဝရင်သားကသူ့သူ့ရဲ့တပည့်လက်သားတွေနော်သူကမန္နကတာဝရင်သားအဲအပိုင်းတစ်ပိုင်းမှာသဘုံနဲ့မင်းပေါ်သွားအဲ့မှာခံစားသူ့စီကိုလူလာနေသွားမယ်ဘုရားပွင့်လို့လူတွေချွတ်တန်းဝင်လို့အဲရှိရင်နတ်ပြည်ကိုလူအယောက်နေသွားမယ်နတ်ပြည်သားနေသွားမယ်ဆိုပြီးဘုရားမဖြစ်အောင်တိုက်တာနော်အတော်အလိုဆိုးရှိတယ်မန္နာဒါဆိုလည်းဘုရားအလောင်းတော်ဟာတို့တရားနာပိဋကတိကြားဖို့ကြတဲ့အတိုင်းဒါနစတဲ့ပါရမီတွေ ဖြစ်ခဲ့တာဒီပလင်ရဖို့ရာဖရာဖြစ်ဖို့ရာငါဖြစ်ခဲ့တာပဲဝေတန္တရာမင်းဘဝတုန်းကပင်လျင်တဲ့တိုင်ပြည်ရောသမယတွေရောစွန့်ပြီးတော့ဖရာဖြစ်အောင်ဘာလို့ဖြစ်ခဲ့တာအဲ့ဒီတော့ကဒါနောက်ပြီးတော့ကငါရည်သွန်းလောင်းပြီးတော့အဲ့ဒါတက်သေးထားခဲ့တာသင်မြေကြီးအတိပဲငါတကတက်သေးကတော့သင်ပဲလို့တက်သေးသူ့လိုက်တဲ့နဲ့တကြံတဲ့မြေကြီးကအဲ့ဒါပြင်းစွာတုံလှုပ်ပြီးတော့တဲ့လှိုင်းတဘူးတွေထပြီးတော့မနသာနဲ့တကဝ အဲနတ်ဆိုးနတ်ဝါးတွေအကုန်လုံးထွက်ပြေးတယ်မာနကိုအောင်တယ်အာနာပါနသတိပဋ္ဌာန်တရားကျင့်ပွားအထုတ်တဲ့အတွက်ကြောင့်ဒီညင်ဥယမှာတဲ့ဘုရားလောင်းတော်ဟာရှင်းဘွားကောင်းမြောက်များစွာကိုပြန်ပြောင်းသိမြင်နိုင်တဲ့ပုပ္ပေနိဝါဒနုတ္တိညာတော်ကြီးရတယ်။တန်းကောင်ယမအနိအဝေကြီးသေးကိုအကုန်လုံးမြင်နိုင်တဲ့ဒိဗ္ဗစက်ကိုညာတော်ကြီးရတယ်။လင်းအားကြီးရန်ရောက်တဲ့အခါကျပဋိစ္စသမုပ္ပါသုံးတတ်ပြီးတော့ ဒွါရနဲ့အာယုံဖြစ်တိုင်းဖြစ်တိုင်းဆုံးတဲ့အခါဖြစ်တိုင်းဖြစ်တိုင်းသောယုံနာတွေကိုဒီမြင်မြင်နဲ့ကြားရင်ကြားတဲ့စာတွေဖြင့်ဝိပဿနာရှုပွားအားထုတ်လိုက်တာတဲ့ဝိပဿနာဉာဏ်လေးပြီးဆုံးပြီးတော့အာသောကုန်ခန့်တဲ့အာသောခရဉာဏ်နော်ကိလေသာအကုန်လုံးကိုပယ်တတ်နိုင်တဲ့အရဟတမဉာဏ်တရားလုံးစုံကိုအကုန်သိတဲ့သဗ္ဗညုတဉာဏ်တော်ကြီးရပြီးတော့ဒီပစ္စည်းမယံတဲ့ပစုံလပြည့်ပစ္စည်းမယံ တရက်နေ့အာယုံမတက်ခင်လင်းအားကြီးရအချိန်လေးမှာဖရာဖြစ်တော်မူတယ်တဲ့အဲဆိုရအောင်တရားသုံးကိုယတုသာယပြီးကဆုံးလားဒီသာစင်မှာပြီးကဆုံးလားဒီသာစင်မှာဘောရိပင်ရင်ထင်းလင်းသေးချာမန်အောင်ညာ ဖယားဖြစ်သည်သာမန်အောင်ညဖယားဖြစ်သည်သာတရားသုံးခုယတုသာယဤကဆုံးလာတိတစင်မှာဘောရုပင်ထင်လင်းသေးချာမန်အောင်ညာဖယားဖြစ်သည်သာအဲ့ဒါကိုလေမုံကလေးဆရာတော်ဘုရားကြီးကတောရမြိုင်ပေါ်6နှစ်ကျော်၍ ခါတော်တပုံပွင့်ချင်းကျုံကကဆုံလာပြီစင်မင်းနေဝဲမြေပရမီပလင်ပွေထက်ရွှေညောင်တော်ကြီးတရန်ထင်းနဲ့မငင်းကြည်ပြူစံတော်မူနေတော်မူလျက်ရံမြူခပင်းအမိုက်သိန်းကိုအရှင်းပယ်ဖြောက်အလင်းပေါက်ကထွန်းတောက်ဘုံတော်တောင်လုံးကြသည်သုံးပါလူတို့ညံပါကိုလို့ဆိုပြီးတော့အဲ့ဒါခုနှစ်နှစ်ဖျားရှိခိုး စီကုံးတော်မူခဲ့ပါတယ်။ဝါရိမန္တိအဝိဇိတာဌာနသာစီရှိတိနှောင်းပြအချက်အချာမင်္ဂလာဘူမိတုမရှိတိဗောရိမန္တမြေဥကိုင်း၌ပင်္စာမာရုဒေဝဗုဒ္ဓသတိအပြာမှာငါးပါးတို့ကိုစိနိတဝနာပါရမီတော်တအရဟတမေဓာတံလျက်ဖြင့်ပယ်ဖြတ်ခုတ်ထွင်ကိုမတင်အောင်တုတ်တင်ရှင်းလင်းအောင်ပွဲခလျက်အောင်သတင်းကြိုးကြိုးအောင်လံတော်လွင့်ထူပြည့်ဗုဒ္ဓဘာဝံသုံးပါဝေစာပုရိအာကိုဆရာမကုတရားမှုဖြင့်နှုတ်မြမကြမဖောက်ပြန်ပဲ။ ဝေဖန်ပိုင်းခြားရှုမြင်အားသည်၃ပါးလောကမကုတာထိုခုအောင်ပွဲမှုတခုတဆူနတ်လူတို့မြေဘုရားအဖြစ်သို့တန်ပါတော်ရာသုံးခုကျုံကဆုံလာပြီရှင်မင်းတွေပဲကြွကြွလိုက်စုယောက်ျားရောက်တော်မူခဲ့ပါလေပြီတန်ဗုဒ္ဓံဘုရားအဖြစ်သို့ရှင်စစ်ပြင်းမြောက်ယောက်ျားရောက်တော်မူတဲ့ထုံမြတ်စွာဘုရားကိုမယံတရားဝတရားနာဘုရားတပိတော်တပိတော်မတော်သည်ဝန္တာမယုံကြည်မြတ်နိုးလအောင်မိုး၍ရှိခိုးပူဇော်ပါကုန်၏ မြတ်စွာဘုရားအဲ့လိုဘုရားပြတော်မူပြီးရင်တော့တတ္တဒါနစံတော်မူပြီးတဲ့အချိန်ခါမှာမာတက္ကရတရား၃ခုနဲ့နော်အဲဝါဆိုရရင်ဒီဝင်လာတဲ့အချိန်ခါမှာဗာရာဏတိပြည်နိဣတိပတနာအမိရတယ်မိဂဒံတော်မှာဘုရားရှင်ကိုရောမြတ်ဒီဓမ္မစကြာတရားတော်ကိုပင်စရခင်ငါဥတို့အားဟောကြားတော်မူပါတယ်ဆိုတဲ့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 ဤသို့ပြုရာမြတ်ဘုံညာကြောင့်ချမ်းမြအေကြည်ဘေးမဲ့မြည်သည်ရွှေပြည်ထုတ်ချလမ်းမကောက်ပဲရောက်ရပါလို့ထိုထိုဘဝကျင်လဲရလဲဒုက္ခဘေဒံယမံအပေါင်းမကောင်းဟူသည်မတွေ့ရပဲ သဗ္ဗအိဋ္ဌာမင်္ဂလာကိုရွယ်ကတာတိုင်းရစေသောယနေ့ယခုပြုပြုသည်မြတ်မြတ်ဘာကကိုမိဘဆရာမျိုးသားနဲ့ကိုမာဆောင်ကြကိုဆောင်နကအရင်စ၍ရှိသည်မြတ်လုံးကုန်ဘုံ31 ဖြစ်ဖြစ်သမျှဝေနေရတို့ရကြပါစေဘေးငါဝေသည်မြာတွေသာတို့ခေါ်စေသောအမြအမြအမြယူရမူကြပါကုန်လောသာတို့သာတို့သာတို့